အခန်းကြီး9အငယ်1မှ7လူတို့သည်မြေကြီးပေါ်မှပင်မန်းစွာ အမှုထမ်းရသည်မဟုတ်လော သူနေရသော နေ့ရက်တို့သည်အငှားခံသောသူ၏နေ့ရက်ကဲ့သို့ဖြစ်သည်မဟုတ်လောကျွန်ခံရသောသူသည် မိုးချုပ်သောအချိန်ကို တောင်းတ၍အငှားခံသောသူသည် အခရမည်အချိန်ကို မျှော်လင့်တကဲ့သို့ထိုနည်းတူငါသည်ဒုက္ခနေလတို့နှင့်ဆိုင်ရ၏ ပင်မန်းစွာခံရသောညတို့သည်လည်းငါ၏အငမ်းတာဖြစ်၏အဘယ်အခါမှညကုန်၍ငါထရပါမည်နည်းဟုငါသည်ညှီးတွားလျက်အရာ၏မိုးလင်းသည့်တိုင်အောင်လှိမ့်လျက်လူးလျက်နေရ၏လောက်နှင့်ရွှွန့်တို့သည်အဝတ်ကဲ့သို့ငါကိုယ်ကိုဖုံးလွှမ်းကြ၏ငါအရေးသည်ကွဲ၍ရည်လျက်ရှိ၏ငါနေရတို့သည်ရကန်းလွန်းထက်မြန်၍ မျောလင်းခြင်းမရှိဘဲလွန်သွားတတ်ကြ၏ငါအသက်သည်လေတက်တဲ့ဖြစ်ကြောင်းကို အောင်းမေ့တော်မူပါ နောက်တဖန်ကောင်းသောအကျိုးကိုငါမမြင်ရငါကိုမြင်သောသူသည်နောက်တဖန်မမြင်ရကိုယ်တော်သည်ကြည့်ရှုတော်မူသောအခါငါပျောက်ပါပြီမိုးတိမ်သည်ပြေပျောက်ကွယ်လွန့်တကဲ့သို့တင်းကြိုင်တွင်တည်းသို့ဆင်းသောသူသည် နောက်တဖန်မတည့်ရ မိမိအိမ်သို့မပြန်ရသူ၏နေရင်းအရသည်နောက်တဖန်သူ့ကိုမတိရထိုကြောင့်ငါသည်ကိုနှုတ်ကိုမချုပ်တီးစိတ်ပင်မလျက်နှင့်စကားပြောရ၏အလွန်ညှိုးငယ်သောစိတ်နှင့်မြည်တမ်းရ၏အငယ်၁၂မှ21ငါသည်ပင်လယ်ဖြစ်သလိုငကားဖြစ်သလိုထိုတို့ဖြစ်သောကြောင့်ငါကိုအဆောင်ထားတော်မူရသလိုငါသည်အိပ် သက်သာမည်ငါကရင်သည်ချမ်းသာပေးမည်ဟုငါဆိုလျင်ကိုယ်တော်သည်ကြောက်မက်ဖွယ်သောအိမ်မက်ကိုပေးတော်မူ၏။ညရူပါရုံအားဖြင့်ငါကိုထိတ်လန့်စေတော်မူ၏။ငါသည်ကိုယ်ရိုးကိုနှမျောသည်ထက်အသက်ချုပ်၍တရားသောအခွင့်ကိုသာ၍တောင်းတပါ၏။ငါသည်အားလျော့လျက်ရှိ၏။အစင်မပြတ်အသက်မရှင်ရ။ငါကိုတတ်တိုင်းရှိစေတော်မူပါ။ငါအသက်သည်အခိုးငွေ့ဖြစ်၏ ကိုယ်တော်သည်လူကို ပမာဏပြု၍စိတ်ဆွဲလန်းတော်မူမည်အကြောင်းသူကိုနန္တဲ့တိုင်းအကြည့်အရှုကြွလာ၍ခဏခဏစုံစမ်းတော်မူမည်အကြောင်းလူသည်အဘယ်သို့သောသူဖြစ်ပါသနည်းအဘယ်ကာလမှငါ့ကိုမကြည့်မရှုမျက်နှာလွှဲတော်မူမည်နီငါသည်ကိုယ်တွေးကိုမြွားသည့်တိုင်အောင်အဘယ်ကာလမှတတ်တိုင်းရှိစေတော်မူမည်နီ လူကိုစောင့်တော်မူသောအရှင်အကျွန်ုပ်အပြစ်ရှိသည် မှန်ပါစေတော့ကိုရောရှိမှအဘယ်သို့ ပြုရပါမည်နီအကျွန်ုပ်သည်ကိုကိုကိုယွန်ရှာရသည့်တိုင်အောင်အကျွန်ုပ်ကိုအဘယ်ကြောင့်ပြစ်เสียဆက်သွင်းတော်မူသနည်းအကျွန်ုပ်ပြစ်မှားခြင်းကိုအဘယ်ကြောင့်တီးခံတော်မမူသနည်းအကျွန်ုပ်အပြစ်ကိုအဘယ်ကြောင့်ဖြေရှင်းတော်မမူသနည်းယခုမှ အကျွန်ုပ်သည်မြေမှုန့်၌အိပ်ရပါ၏ ကိုတော်ဒီနာနဲ့အချိန်၌ရှာတော်မူသောအခါအကျွန်ုပ်မရှိပါဟုမွဲ့ဆို၏